ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌73ရက်6လ68ခုနှစ်နံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်စကုပုသောဘုရားမောင်ရှောအတော်ကြားရသောဒီပနာမကုသိုလ်ကံစေနာသည်ကိုဤချမ်းသာခြင်းကိုဤချမ်းသာခြင်းဆိုသောကာယဒုက္ခဒုက္ခဒုက္ခ သာထံတော်ဖြင့်ပြဝါကြပြီလေထိုချမ်းသာတော်ကိုချမ်းသာတော်ပိတုဖြင့်လောကီလောကုတ္တရာမကြာသောအကျိုးတရားတို့ကိုသိသောအကျိုးတော်နဲ့ရပြီလေဘုရားပိစိတာပုဒ္ဒါယဟန်တာတို့သာဘာနာဖြစ်သောနိဗ္ဗာန်ကိုရောရာရောကြောင့်ဖြစ်သောဘောဓိငါးမျိုးတို့တွင်ဤလိုနှစ်တဲ့သောဘောဓိဟုဖြစ် နိဗ္ဗာန်သို့ဝင်ဆောင်နိုင်ကြပါစေ။ လတွေကိုဖောက်တည်ပါမယ်လို့ခံယူခံယူပြီးလို့ပြောတဲ့အတိုင်းမလုပ်လို့ရှိရင်ပေးသူဥပိ္ပစေလည်းတာဝန်ရှိတယ်။ဟင်ပေးသူဥပိ္ပစေမှာတာဝန်ရှိတယ်။ဆိုပါစို့စစ်မတိုက်ခြင်းနဲ့လူတယောက်ကိုလက်နဲ့ကိုတာမှုကထုတ်ပေးလိုက်တယ်။အဲတော့သူကစစ်မှမတိုက်ခြင်းပဲကွ။မတိုက်ခြင်းတဲ့ပုဂ္ဂိုလ်ကိုဒီလက်နဲ့ကိုထုတ်ပေးလိုက်လို့ဒီလက်နဲ့ကြီးကိုသူက မယူမတီနဲ့ကြိုင်မယ်ပေါ့ပေါ်သာသာကြိုင်မယ်ငိတ်တိငိတ်နိုင်ကြိုင်မယ်ဆိုလို့ဒီလက်နဲ့ကိုရန်သူလက်ထဲပါသွားရင်တမှုမှာလဲတောင်းရှိတယ်တောင်းမတူဝတိအပမာဒတတိနဲ့တရဏဂုံလက်နဲ့ကိုပေးမဲ့ပုဂ္ဂိုလ်တွေအတွက်ဘလောက်တောင်းတစ်ချိန်တောင်းနေအင်းသူတို့သူများဆိုလို့ဆိုတာနဲ့တူပါရဲ့ဆိုပြီးပေးသေးဘူးရ နှစ်ကြိမ်ဆိုရင်တော့သူတို့တော်တော်လေးကိုစိတ်ပါလို့နှစ်ကြိမ်ထိတောင်းတာထင်ရဲ့နင်းနေစဉ်းစားလာတပြသုံးကြိမ်ဆိုရင်တော့အင်းသူတို့အင်မတိအင်မတန်ကိုသေနာပြင်းထန်လို့ပုံငါတောင်းတာပဲဆိုပြရတာအဲ့ဒါသုံးကြိမ်ဆိုတာချင်းရဲ့အကြောင်းပြဟင်သုံးကြိမ်ဘာကြောင့်ဆိုတာတလဲလို့မေးရင်ဖြေနေရမယ်ဟင်ဟုတ်ကလားဗျမှန်ပါပါအဲတို့တရဏဂုံ ရှိနေတဲ့ပုဂ္ဂိုလ်ကတရဏဂုံလက်နဲ့ကိုပေးထုတ်ပေးတယ်တရဏဂုံလက်နဲ့ကိုထုတ်ပိုင်ထုတ်ပြီးပေးပိုင်ခွင့်အာနာရှိတဲ့ဒုတန်ဃာကပေးတဲ့အခါမှာအဲယူသူက တောင်းပြီးပြစ်တလက္ခဏာမှာသို့လို့၃ချိန်တောင်းလာတာဗျဟင်အဲလိုလဲသဘောပေါက်တာတကားတို့ဆိုတော့မာနောရမာဝရမေတ္တဝရိတာဟုတ်ကဲ့ဒါကတို့တရဏဂုံအတွက်ကိုပြောတာဗျဟင် အဲတော့တို့ပါဠိလိုတော့ရမှာဝရမေတံဝရိထဗမာလိုတော့ဖြင့်အကျင့်စကားကိုငါဆိုတော့မယ်ငါဆိုမဲ့စကားကိုတင်းတကာတုံးမတော့လိုက်ဖို့ကြလို့ပြောတာအာမန်ဒီတုံးကလည်းဆိုတာပဲမဟုတ်လားခုမှဘာလို့ဒီစကားပြောတာတော့မေးရမှာပေါ့အာမန်ဒီတုံးကလည်းအာမန်ဒီမဆိုခင်ရမှာဝရမေတံဝရိထဆိုပါမှာပဲလေဆိုလားဗျဘာလို့ဆိုတော့တော့ခုတော့ဘာလို့ဆိုတော့ဟိုတဏ္ဏကုံခံယူတဲ့အချိန်မှာ စိတ်တပူတပါသွားမှာဆိုလို့တတိပေးတာဟင်ယာမဝရမေတံဝရိဒဆိုပါဠိလိုပြောတာပမာလိုငါဆိုသလိုလိုက်ဆိုလို့ပြောတာအဲ့တော့ယာမဝရမေတံဝရိဒဆိုဩငါဆိုသလိုလိုက်ဆိုလို့ပြောတာပဲလို့ဒီလောက်တော့တို့ဘက်ကသဘောပေါက်တာဟင်ဟင်ခုနအာဟာမနိတိသရဏတာအထင်ကသမ္ပါနာကတောင်ဘောတရာပိလာဒါအကုန်လုံးတော့လုံးစီပါစီရမှာမဟုတ်သို့သောတို့တက္ကရာမများဘက်ကအဲ့ဒီအဟံပန်းတွေထိုးနေတဲ့ချိန်ကြရင်တပည့်တော် ပုံမတပြည့်တော်မှာတရဏဂုံ၃ပါးနဲ့၈ပါးဟောသိခါပုဂ္ဂိုလ်ပြီးတော်မူပါဖျားသုံးမငါတရဏဂုံနဲ့၅ပါးပါဖျား၉ပါးပါဖျား၁၀ပါးပါဖျားဒီလောက်တော့သိရနာပါမယ်သူနေကြမှုဆိုတာမျိုးဖြစ်စီအောင်ဟင်ဟင်သူနေကြမှုဆိုတာမျိုးကြတော့သူတို့ကတည်းကသေနာမမပါပဲနဲ့ဘယ်လိုလုပ်ပြီးဒီတိလာတွေမြဲမှာတော့မိယုဖလာဘုန်းကြီးရရှိရဆိုလို့နောက်ကလိုက်ဆိုတာမျိုးမဖြစ်စေရဘူးလေ ဟုတ်ကလားအဲ့တော့အဟံပန်နေဆိုတဲ့ကာလကြာရင်ခုနတို့ပြောသလိုလုံးကြီးပတ်စီမသိတဲ့အောင်ဖရာတပည့်တော်တရဏုံသုံးပါးနေရှိပါတော်တိခါဘုပြီးတော်မူပါဖရာသိဖရာတော့ပါနှလုံးသွင်းရမယ်ဖရာတပည့်တော်မှတရဏဂုံသုံးပါးနေရှိပါတော်တိခါဘုပြီးတော်မူပါဖရာဒီရောက်တော့ပါမဟိအာမန်နေဆိုတဲ့ခါလေဟင်ရမဝရမေတံဝရိဒဆိုရင်ဩသူတို့ငါဆိုသူတို့လိုက်ဆိုလို့ပြောတာပဲဒီလောက်တော့သဘောပေါက် ဟင်လုံးစီပါစီတော့ခုဒီပုဂ္ဂိုလ်တွေသဘောပေါက်နိုင်တော့ဘူးပေါ့တော့သာသနာနဲ့ဝေးနေကြပြီကိုဟင်ဒီတော့တော့သဘောပေါက်ရမယ်အဲ့တော့ဘာဖြစ်လို့ခုမှငါဆိုသလိုလိုက်ဆိုလို့တတိပေးတယ်လေလို့မေးစရာရှိတော့ဟိုတရဏဂုံခံယူတဲ့အချိန်မှာစိတ်တခြားသွားနေရင်မတည်ဘူးဟင်ဟင်ကိုယ်နဲ့နှုတ်နဲ့ဒီမှရမှာမဟုတ်ဘူးအဲမနှောမှဒီမှရမှာမဟုတ်ဘူးလား ဟင်အဲ့တော့ဒီမနောလေးခေါ်ခေါ်တဲ့စိတ်ကလေးကဗုဒ္ဓံတရဏံကိသာမိဆိုပါဇက်ကဆိုနေတယ်ကွယ်အိမ်စိတ်တန်ရောက်နေအဲမတီးဘူးဟင်ဓမ္မန္တနံကိသာမိစိတ်ကအိမ်ပြေးနေပြီမရဘူးအဲစာမမတီးပဲနဲ့အရင်မှမရှိဘယ်လိုလုပ်ပြီးအမြတ်ထွက်အောင်ပွားလို့ရမှာလဲတော့ဟုတ်ကလားအဲ့တော့အမြတ်ထွက်အောင်ပွားဖို့ဆိုတာစကလေးကအရင်တီးတွေကသေချာအောင်လို့ဟင်ဟင်ကိုရောနှုတ်ရောစိတ်ရော တို့နှုတ်ကပွားတယ်ဆိုနှုတ်မှာပေါ့ကွယ်သုံးခုလုံးသုံးနေရမယ်ဟဲ့အဲ့လိုသုံးသေးခြင်းလို့ဒီရမှာဗရာမေတ္တာဝရိထနဲ့တတိပြီးတာဟုတ်ကလားဟဲ့ဟင်တို့အဲ့လိုလဲသဘောပေါက်ပါမယ်ဟဲ့အဲ့တော့ဒီတရဏဂုံကြတော့ဒုတိယမိတ္တတရားမေပြီးတာကြတော့ဟိုးအဟံပန်းဒီသုံးချိန်နဲ့မတူဘူးဟဲ့အဟံပန်းဒီသုံးချိန်ကတော့ဒုနဲ့ဆိုင်မပြားဟင်ဒုတိယမိတ္တတရားမေတရဏဂုံကြတော့ဒုတခါတခါမတွေနဲ့ဆိုင်မပြားဟင် ဒီဒုက္ခနေဒီလိုပြောနေတော့လည်းပဲဗုဒ္ဓံတရဏံကိသာမိလိုက်သူပဲသူပါသွားမယ်ဒီချိန်မတီးဘူးအဲ့တော့ဒီချိန်မတီးဒီချိန်တီးအောင်လို့အဲ့ဒီမှာကြတော့တို့တက္ကရာမတွေတော့ကို၃ချိန်တီးသွားတို့ဟိုတိမ်ဝင်တော့ဟိုကမ္မဝါမယူမဖတ်ဘူးလား၃ဆိုင်၃ဆိုင်ဖတ်ရတာလေဒီဆိုင်နဲ့ဒီယဟန်မဖြစ်ခဲ့ရင်ဒုတိယဆိုင်နဲ့ဖြစ်အောင်ပေါ့ဟင်ဒုတိယဆိုင်နဲ့ယဟန်မဖြစ်ရင်တတိယဆိုင်နဲ့ကျတော့ဧကံဖြစ်အောင်ဆိုပြီးတော့ ယဟန်များပင်ဝင်တဲ့အခါ၃ချိန်ကမ္မဝါရောရတယ်လို့ပဲတို့ဒီမှာလည်းတရဏဂုံတင်တာကို၃ချိန်တင်ရတာဗျအဲ့ဒါတို့တရားဓမ္မတွေတွေ့ဗျတကယ်လို့များတာဗုဒ္ဓသရဏကိစ္ဆာမိဆိုတဲ့သိကလေးပါပါနေဓမ္မသရဏကိစ္ဆာမိသိကလေးပါကတ်နေပြီသံဃာသရဏကိစ္ဆာမိသိကလေးလည်းပါနေပြီဆိုရင်တော့တစ်ချိန်နဲ့တင်ပြီးပါတယ်ဟင်ပြေကြပါတယ် အဲ့လိုဖြစ်အောင်လည်းတို့ကကြိုးစားဟင်ဒါတရဏဂုံတည်တာလေတည်ပြီးမှသာပွားလို့ရမှာမဟုတ်ဘူးလားတို့မို့တန်ခါကရှိရနေတရဏဂုံကိုပေးပိုင်ဝင်ရှိတဲ့အာနာရှိတဲ့တန်ခါကရှိရနေဟိုတရဏဂုံတလုံးပြီးတလုံးတလုံးပြီးတလုံးအရေးတည်ပေးလိုက်တာတည်ပေးလိုက်တယ်ဆိုတာနဲ့တည်ပေးလိုက်တာတူတူမဟုတ်ဘူးလားဒါလေးကိုတို့ကပွားရမှာမဟုတ်ဘူးလားဒီဟောပတိနဲ့ပွားရင်ပတိတပလေးရင်တရဏဂုံတရားရှင်လုံးမဟုတ်ဘူးလား ပရိသေဘသွေးတရဏဂုံတို့ဘလောက်တို့ဟိတထောင်နဲ့ရှင်းဆဲမဟုတ်ဘူးလားအေးအဲ့လိုဘွားခိုင်းတာကွယ်အဲ့လိုဘွားရအောင်လို့တီးပေးလိုက်တာဒါအရင်တည်းခေါ်တယ်ဟင်အဲ့ဒီမှာမိမိကြီးလိုက်လာမှာသို့လို့ရမှာဝရမင်းနဲ့တို့တတိပေးတာဟုတ်ကလားဗျာအဲ့တော့တို့ဒီတရဏကိုမပေးမိကြတော့နမောတတကခမည်းတော်ကိုဖရာအာယုံပြုခိုင်းတာဟင်ဘာဖြစ်လို့တော့တရဏဂုံသုံးပါးရဲ့ပိုင်းခြင်းပြီးဖရာမဟုတ်ဘူးလား ဖရာပွင့်မှတရားပေါ်ပြီးတရားတော်ကိုကျင့်မှတန်ခါထင်တယ်ဖရာကတက္ကရီတရား၃ခုနှစ်ကဆုံးလာပြီးပေါ်လာထင်တယ်တရားတော်ကသတုတ္တတ္တာဖြစ်တဲ့ကျရဏကရရွှေရင်ကြမှာပေါ်လာမဟုတ်ဘူးလားတန်ခါကဝါကုလာပိနိကြမှာပေါ်လာမဟုတ်ဘူးလားဟင်ဖရာပွင့်မှတရားပေါ်လာထင်တယ်ဟင်ကျရဏကရရွှေရင်ဟိုအဘိဓမ္မာခုနှစ်ကျမ်းစီဖြမ်းမှဒီတရားတော်တွေအလုံးပွင့်လာမဟုတ်ဘူးလားကြောင်းပြီးတော့၆ပါးနေတော့ပါလေအဲ့တော့တရားတော်ကသတုတ္တတ္တာ 28ရက်မြောက်ကြမှာလေဟုတ်ကလားဟိတန်ခါကဟိုတင်သာဝကီတို့ကဝါသူလာပြီးနေမှာမဟုတ်ဘူးလားအဲ့တော့ဖះပွင့်မှာတရားပေါ်တာဗျအဲဒီတရားတော်တိုင်းလိုက်နာခြင်းဘုမတန်ခါပေါ်တာမဟုတ်ဘူးလားဟိအဲ့တော့ဒီဖះတဲ့တရားတဲ့တန်ခါတဲ့ဒီသုံးခုရဲ့ပိုင်ရှင်သည်ဘသူတော်ဖះမဟုတ်ဘူးလားတောင်းမှုဒီတရဏဂုံသုံးပါးခိုင်တော်မယ်ဆိုင်ဖះကိုအရင်အာယုံပြုခိုင်းတာဗျနမောတတာက အဲဒါလေးနမောတတဆိုရင်တို့ကဖရာအာယုံပြုပြအဲဖရာအာယုံမပြုဘဲနဲ့ဆိုရင်တို့တို့ရတဲ့တော့ဆိုနမောတတအပြီးပြင်ဖို့ဖြစ်ဖြစ်သွားရတယ်တို့ရင်ငါငါအရင်တို့ထင်တယ်ဘယ်လိုကနမောတတအပြီးပြင်ဖို့ဖြစ်သွားလိမ့်မယ်ထင်တယ်ဟင်ဟင်နမောတတဘုံညာကြီးရဆိုတော့သုံးခေါ်ကိုတာလို့လည်းရတယ်လို့ကြီးပဲဟင်တို့ရင်ငါပန်းဝင်အောင်အော်ရတာပဲထင်တယ်ဟုတ်ထင်တယ်ဟင်နမောတတအပြီးပြင်ဖို့တော့မလောက်ကြနဲ့ဟင်အဲ့တော့ဗုဒ္ဓံတဏ္ဍာကို တို့နမောတတဆိုရင်ဖရာကိုအာယုံပြုဟင်အင်းသူကဖရာကုံကိုချီးကျူးလိုက်တာကွဘဂဝါတော်ဘုံတော်၆ပါးနဲ့ပြည့်စုံတော်မူသောရှင်တော်မြတ်ဖရာဒါလည်းဖရာကုံချီးကျူးတာတယ်နော်အရဟတော်လူမင်းနာမင်းဓမ္မမင်းတို့ပူဇော်သူကိုခံတော်မူလိုက်တော်ဖရာဒါလည်းဖရာကုံထင်တယ်ဟဲ့တမ္မာတမုဒ္ဒတာသစ္စာလေးပါးတရားမန်ကိုမဖောက်မပြန်တရားမုံညာဖြင့်မိမိရဲ့လိုလိုကိုယ်တော်တိုင်းထိုးထွင်းပြီးတော်မူတော်ဖရာဒါထင်တယ်ဟဲ့ ဒါပေမဲ့တတ်မှတ်ထိုခဲ့လို့ဂုံပေါင်းရင်ပြည်သူတော်မူလို့ရှင်တော်များဖရာနမောဖရာတပြည့်တော်ရှိခိုးပါတယ်ဖရာနမောဖရာတပြည့်တော်မှာရှိခိုးပါတယ်ဖရာဒါမဟုတ်ဘူးလားတို့ဖရာရှင်လက်ထက်တုန်းကတော့တရားမင်းကြီးသကောင်းရရှင်ကြွလာရင်အဲ့ဒါနဲ့ရှိခိုးတခါတဲ့ရှင်မာသာရိပုတ္တကိုတော့ကြီးလေကြားဘူးပါတယ်တရားမင်းလည်းကြားဘူးပါတယ်သူတို့နှစ်ဦးအထူးဆုံးပါပဲ ဖရာကိုယူတည်တဲ့နေရာလေခန္ဓာကုတိတိုက်တော်တဲ့ဝင်လာတဲ့ခြေလေးကိုတလှမ်းခြင်းလေးနဲ့လက်ကလေးချီဟင်အဲဒီသူတို့ချီနေတဲ့အချိန်မတ်တရနေတဲ့အချိန်ကျတော့ရင်ညွန့်မှထားရတယ်။ဘာဖြစ်လို့တော့ဖရာရဲ့ယရနာကိုအသေးပြင်မှတင်၍ဟင်ချီခိုးတဲ့ခါကျတော့ကောမောမှထားရတယ်။ဘာဖြစ်လို့အများဆုံးဖြစ်တဲ့ဥထိတ်မှာဖရာကိုအာယုံပြုပြီးချီခိုးတာ။ဟင်ကာရဝပြုတဲ့ခါကျရင်ညွန့်မှလေ။ အဲ့ဒါကာနာကုတိတိုက်ဝင်စားတဲ့တလှမ်းခြင်းလေးကျိုးကျဲနိုင်ကိုယုကာယကြီးမဟုတ်တာတွေကုန်ပေါ်ကုန်မှာပေါ့ဟုတ်ပြီတလှမ်းခြင်းလေးယူတည်သောအားဖြင့်အဲ့လိုလေးသွားအဲပြီးတော့တင်းတင်းလျောက်ပတ်တဲ့အရာဟင်နောက်ကလည်းမဖြစ်သေးရဘေးနဲ့လည်းမဖြစ်သေးရဟုတ်ကဲ့ရှိတဲ့တဲ့ကြီးလည်းမဖြစ်သေးရလေထက်ကလည်းမဖြစ်သေးရလေအောက်ကလည်းကြာမလို့ပြီးတော့မနေလုံးမဝေးလုံးဖြစ်တဲ့9000လောက်က အဲဒီကခြေကိုရပြီးတော့အသေးပြင်မှာဖရာကိုမနောတကလေးနဲ့ပူဇော်ပြီးတော့ဒီလိုလေးခြေကိုရပြီးတော့ဒီနမောတတာကိုတရားမင်းကြီးကခိုးတယ်ဗျဒါတရားဥဒံလို့ခေါ်တယ်သာသနာကြတော့လေအဲတရားမင်းကြီးအဲ့ဒါလာတိုင်းလာတိုင်းတကောင်းများချင်းလာရင်အဲ့လိုလေးခြေဆုံးရခြေဟိုကာရဝပြုဒါပြီးမှခြေခိုးတာကြတော့ထီချင်း၅ပါးနဲ့ထင်တယ်ဟင် အဲရှိရှိခေတုံကတော့မတရပြီးကာရဝပြုတစ်ချိန်ရှိခိုးတခါပြန်ထမတရကာရဝပြုတစ်ချိန်ရှိခိုးရှိခိုးတာကမှန်ချတာဒါကအယုတိပြုတာဟင်ဒီကွာကမှန်ချတာဟင်နေမလားငါမလားခေါင်းထောင်နေအယူခေါင်းကြီးကြိုက်တော့လှုပ်ချင်တာလှုပ်ပါတော့ပြောတာတယ်နဲ့ဟုတ်ကလားဟုတ်ပါတယ်ဆိုမဟုတ်ပါဘူးလေလို့ပြန်နေဟင်မှန်ချလိုက်တာတို့လူလူရင်းကြတော့ ဟိုခေါင်းထောင်ထားတာမဟုတ်ဘူးလားမင်းလုံရင်ငါချမှာဟုတ်ကိုဒါကတော့မဟုတ်ဖရာရဲ့ခြေတော်ထိတ်ကိုဒါကတော့ဥတိုက်ထားတော့တာလေမှန်ချတာပဲခြေသမျှကိုခြေသမျှစိတ်အကုန်လုံးဖရာချင်းကိုအလိုက်တော့တာလေအဲ့ဒါကမှန်ချတာကတော့ချခိုးတာကဒီဒါကဘာတော်ဝပြုတာအယုံသေးပြုတာဟိုတို့စစ်နဲ့ပြောရင်တော့သလူရိုက်တာဟုတ်တယ်နော်ဘူကြီးတို့သလူရိုက်တာထင်တယ်ပတ်ဟုတ်ဟင်ဟင် အေးအဲ့တော့တို့ခြေခိကကလားတွေချကိုတာလေဒီလိုပဲမတ္တတစ်ချိန်ဒါပြီးထိုင်ဒါပြီးမတ္တတစ်ချိန်ဒါပြီးထိုင်ဒါပြီးမတ္တတစ်ချိန်ဒါပြီးထိုင်အဲ့ဒါကြာမင်းကြီးအဲ့လိုချကိုတာတို့တော့ခုတော့ပြင်းတော့ဒါနဲ့ပဲကုန်ပြီးသွားတာထဲဟိုဟွာရေးဟိုခကြီးကြီးကမသွားရင်တော့ဖြာငါငါချရတာပေါ့လေခုတို့ကဖြာငါငါချရတာတရားမင်းရတော့အဲ့လိုပဲဟင်ဟင်ဟိုပါရဲ့ ဟင်ကြာမှာဆိုတော့ဖြာလန်ကချရတာထင်တယ်ဟင်ဟင်အဲအဲလိုဒါကတော့ပြောတာဟိုကချစ်ခိုးတာချစ်ခိုးတာကမန်မန်ချတာမန်လျှော့ဟင်ဟင်မန်လျှော့ချလိုက်တာပြီးတော့ထီချင်းချင်းငါးပါးတဲ့နဖူးနဲ့ကြမ်းဖြင့်တတောင်လက်နဲ့ကြမ်းဖြင့်တတောင်နဲ့ကြမ်းဖြင့်ပြီးတော့နဖူးနဲ့လက်တတောင်နဲ့ဒူးအဲ့လိုထီတော့ဒါလေးကြည့်လိုက်ရင်အယုံကျိုးပြကလေးထင်တယ် သို့မဟုတ်ဝက်တုတ်ကလေးပေါ့တုတ်ခါပေါ့ဟုတ်ဗျာဟင်အယုံကျိုးကြကလေးအဲ့ဒါမန်လျှော့ကိုတောင်းတောင်းကြီးမဖြစ်သေးနဲ့မန်လျှော့ထားပါတယ်ကိုမဟင်ဟင်အယုံနာကျိုးဖြတ်ချတော့အဲ့လိုပုံမုံလေးမဟုတ်လားဟင်တည်ရင်ငါးပါးဆိုတာတို့အဲ့ဒီတည်ရင်ငါးပါးကြောင့်တို့မန်တက်နေတာဟိုတို့ဟိုပฏิပန်နေယူပြီးတော့တာတော့ဂျင်းတက်ကြီးလို့တဲ့ဂျင်းတက်ကြီးမှာဘူးလေးတွေမရှိဘူးလားထိတ်မှာ ခေါင်းဖြစ်မဲ့နေရာပြောင်းမှုစီလေးလို့ဘူးလေးလက်နှစ်ဖက်ထွက်မဲ့နေရာလဲဘူးလေးနှစ်ဘူးခြေလိုချောင်းထွက်ရမလဲဘူးလေးနှစ်ဘူးအဲ့ဒါလေးနဲ့ဒီပြီးတော့မှကိုကောင်းရဲ့လက်ရဲ့ခြေရဲ့ဟင်ဟင်အဲ့တော့ခြားရင်ငါလက်ပြီးနဲ့ထိုးရငါခြေတော့နဲ့ကန်ရရနဲ့အဲ့ဒီအဲ့ဒီဟိုပထမအရင်တည်ထားတဲ့တည်ခြင်း၅ပါးနဲ့ကျွတ်တူကဘာလို့ထားငါကိုယ်ဆောင်ပြစ်တိုက်လိုက်ရတော့တခါမှမပြောဟုတ်ရှင်လေဟုတ်ပါဘူးဟင်ဟင်တကယ်လို့အဲ့ဒီလက်နှစ်ဖက်လည်းဖြုတ် ခေါင်းလည်းဖြတ်ခြေလည်းဖြတ်ရင်အဲ့ကိုကြီးလည်းဘာမှမှမရှိဘူးဟင်ဒီငါးခုရှိလို့မှန်ရှိတာထင်တယ်ဟုတ်လားဟိဟုတ်ပါရဲ့အဲ့ဒီဒီကြီးငါးပါးကိုအကုန်လုံးဝတ်တုပ်ကလေးလို့ဖြစ်အောင်လုပ်ပြီးတော့ကိုမှန်ချလိုက်တာတောင်တို့ဒီကြီးငါးပါးလို့လည်းခေါ်တယ်ထီကြီးငါးပါးလို့လည်းခေါ်ဟင်အဲ့ဒါကမှန်လျှော့တာဒါကကာရဝပြုတ်တာအဲ့တော့တရားမင်းကြီးကအဲ့လိုကာရဝပြုတ်ပြီးမှသူနာရရရှိတဲ့တရားဆိုတဲ့နာတယ်မေးပြရရှိတဲ့ကိစ္စဆိုတဲ့အဲ့ဒီမှာမေးတာ တောင်နမောတတာပြီတကြားဥဒံလို့ဆိုတယ်ဟင်ဘုရားရှင်ကိုချီးကျူးဂုဏ်ပြုတဲ့တကြားဥဒံလေဟင်ဒါဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာယုံပြုပြီးတော့ကြောတာမဟုတ်လားတုံးမဘုရားရှင်ရဲ့ဂုဏ်တော်တွေကိုဥဒံကျူးပြီးတော့ကြောတာမဟုတ်လားဟုတ်ကလားဗျတောင်တကြားဥဒံအဲ့တော့တို့ကတော့ဒီတရဏဂုံသုံးပါးရဲ့ပိုင်ရှင်အစ်စ်ဖြစ်လို့အဲ့တော့သူ့တရဏဂုံတွေကိုတို့ကပြီးတော့မယ်ကြံရင်ဟုတ်ကလား ဟင်အဲ့တော့ဒီတရဏဂုံဖရာရဲ့တရဏဂုံဖရာပိုင်းတဲ့ဓမ္မတရဏဂုံဖရာပိုင်းတဲ့တန်ခါတရဏဂုံကိုဖရာကိုသာတို့ကပြီးတော့မှချင်ဖရာကိုအာယုံပြုလို့ခိုင်းတာနမောတတာဟင်ဟုတ်လားအဲဖရာအာယုံပြုခိုင်းမိမှာရောဆိုပြီးတာဗျဟင်အဲ့တော့နမောတတာဆိုရင်တို့ကဖရာကုံအာယုံပြုပြီးမှဆိုပါအော်မယူခင်ကလည်းရမှာဝရမိတံဝရိထနဲ့တတိပိပြီးမှပြီးတာနော် ယူပြီးပြန်တော့လဲဟောရတိတရဏဂမနာမဟာပရိပုံနာဒါနဲ့တတိထပေးတယ်လေဟုတ်နော်ဒါကိုမကြည်နာသေးဘူးတိလာပေးပြီးထပ်ပေးဦးမှာခဏတော့အဲဒီတရဏဂုံနဲ့ပတ်သက်ရင်သုံးကျင်ခဏတော့တတိပေးမှာခုဒါတော့တရဏဂုံရဲ့အဝင်နဲ့အထွက်တယ်လေအဲတော့မိဘကသူ့မှာရှိထားတဲ့ယရနာလေးဟင်သူ့မှာရှိထားတဲ့ယရနာလေးကိုကိုသားလေးတွေသမီးလေးတွေကအရွယ်ရောက်လာပြီ ဝတ်ကျင်စားခြင်းသိပေါ်လာပြီးသူများတွေနဲ့တန်းတူယရနာလေးတွေထွဲကျင်ကြတယ်အဲ့တော့ထွဲကျင်တော့မိပါများကဒီယရနာလေးကိုသင်တော့မယ်ကျန်လဲပါဒါလေးမပြောက်ပြက်သေးနဲ့နော်ပေချာသိမ့်နော်ယူသေးသေးနော်ဘောင်းတော့ယရနာဆိုသူများခိုးတတ်တယ်ဟင်ကိုလိုပဲသူများလည်းကြိုက်တာပဲအဲ့တော့ဒီယရနာသူများခိုးမှာဆိုလို့မိပါသည်ဒီယရနာကိုဆွဲတဲ့အချိန်ကြတော့လေ စိတ်မချလို့တွတ်တွတ်မှားတယ်လို့ပဲဟင်တဏှာဆွဲပြီးနောက်ပိုင်းတော့လေဒီဟာလေးဒီယရနာလေးကိုတော့တော့ပူစုပက်တဲ့နဲ့အိယာဘေးချုပ်ပြစ်လို့ပြစ်ထားတပွဲဘောချုပ်ပုံလို့ပုံထားဆိုသူများခိုးမသွားပေဘူးလားအဲ့တော့မိဘကတော့ကိုသမီးလေးဝတ်သေးခြင်းလို့ဟဲ့ကိုသားလေးဝတ်သေးခြင်းလို့ဟဲ့သုံးသေးခြင်းလို့ပေးတာကိုသားကိုသမီးကအဲ့လိုပြစ်တဲ့ကပြစ်ထားရင်သူများလက်ထဲရောက်ရင်မိဘပဲဖိချမ်းနာမလဲတောင်းဖို့ပေးပြီးနောက်တော့ဒီတိုင်းပဲထင်တယ် ဟင်ဟင်တရဏဂုံပြီးပြီးနောက်လေဒီတိုင်းမတတိပြီးတာမဟုတ်ဘူးလားစိတ်မချလုံးလို့ဒီယရနာလေးတွေပြောက်မှာသို့လို့တောင်တရဏဂုံအရေးကြီးလုံးလို့အဝင်လည်းပြီးတယ်အထွက်လည်းပြီးတယ်ဗျတတိပြီးပြီးတော့မှတရဏဂုံမပြီးခင်လည်းတတိပြီးတယ်ထင်တယ်တရဏဂုံပြီးပြီးနောက်လည်းတတိပြီးဗျဟင်ပြောက်မှာသို့လို့သူကတော့တော်လေးကြိုင်တော့ထေရန်ချိတ်ထားလိမ့်မယ်ထင်လားဆွဲပါမလား အိပ်ပျော်နေတော့ဟင်ဟုတ်လားအိပ်ပျော်လို့တော့တို့ဘာလို့ကျန်နာကြီးဘေးနာပုံထားလိမ့်မယ်တူပါတယ်ဟင်ဟင်တွာလဲတို့ရေဟိုနကဆိုရင်လည်းဟိုတွာလဲနာမှာအမြဲတင်နေဟိဒီစားတော့ဟောဟိဒီဟိုအိတ်တော့ဟောဟိဘယ်ချင်းချုပ်တော့ဟိအေးအဲ့ဒီတိုင်းတို့ဒီတတိလေးနဲ့ဒီတရဏဂုံသုံးပါးတပါးပါကိုလဲစားစားသွားသွားနာနာနေနေအဲ့လိုလေး နားမှာကပ်နေတဲ့ငကကလေးလိုဖြစ်ဖြစ်ချင်တာဒါမို့တရီပေးတာဟင်အေးတို့ဒီဟိုယရနာကိုတို့ပေးထားတာလေးကိုတို့ကအမှုမဲ့မမဲ့နေအတွေးတစ်ချက်ပေါ်ရင်တစ်ခါပြောက်မှာပဲအတွေးကလည်းအမြဲချောင်းနေတာဟင်ဟင်အတွေးတစ်ချက်ပေါ်ရင်တစ်ခါပြောက်မှာပေါ့ပြောက်မှာသို့လို့တောင်းမှုဒီလောက်ဒီတို့တတိပေးကြတာရဲ့ဗျာဟင်တရဏဂုံမှာအဝင်ရောထွက်ရောထင်တယ် ဒါအရေးကြီးလုံးလို့ကဲတီလာอยู่ကြသို့ဟင်နေတိုင်းကြတော့ငါးပါးထင်ဗျာအဲ့ဒါအာမဘာနေခန်းနေဖြစ်စေမခန်းနေဖြစ်စေလူဖြစ်ရင်သောက်တည်ရမယ်တီလားငါးပါးသိတာပေါ့လေဒါဖြစ်လို့တော့တရိခန်နဲ့လူနယ်ကြားကိုစီယူတာတဲ့အချင်းအဲ့ဒါတေသံကငါကြိုက်ရင်ကြိုက်သူလိုက်တာပဲထင်တယ်ဘသူဘာဖြစ်နေနေထင်တယ်ငါမကြိုက်တော့မကြိုက်သူလိုက်တိုက်ခိုက်တာထင်တယ် ဘသူပါဖြစ်နေလေဟင်ကိုချင်းစားသလားဟင်တနာသလားမေတ္တာစိတ်ရှိသလားရှိဘူးတန်ကုန်ရှိဘူးဟင်ဟင်ဖာကြီးအောင်မူရတဲ့သူပိုက်ခါတော့ပါတာပဲဖာကလေးရှိကနေလေရဲနဲ့ဘလောက်ပဲတောင်းမှနေနေလှုပ်ဘူးလှုပ်ဘူးဗျဟင်တခါတည်းကြွက်ကြီးကဘလောက်ပဲဟို တို့ကြည့်ရတော့မှနင်းနေရကြောင်းကြီးရနောက်ကတကြွကြွနဲ့လွတ်ဖူးဗျာလွတ်လားဗျာသူကြိုက်ပြီးရောပဲဒါတိခံခြင်းဟင်တစ်ဖက်သားသူလည်းငါလိုပဲသူ့ဘဝလေးနှမျိုးရှာမှာပဲဆိုသူ့ကိုယ်နဲ့တကူချင်းစားတာမရှိဘူးကိုချင်းစားဆိုကိုကိုနဲ့တကူချင်းစားရတယ်ဟင်ပြီးတော့ဘာလုပ်လို့အရှုံးမြတွေ့ရတယ်ဟုတ်ကလားဟဲ့ ဒီအဲ့ဒါဒိဋ္ဌာန်နေမှာကိုကြီးစာပြင်ဖြစ်ပုဂ္ဂိုလ်နဲ့တကူချင်းထောင်းပြီးတော့သူနဲ့ဓာန်တူထောင်းသူသားနဲ့သူများသားဓာန်တူထောင်းသူသမီးနဲ့သူများသမီးဓာန်တူထောင်းဟုတ်ကလားသတိဋ္ဌာန်သိဟင်ဒိဋ္ဌာန်သိအဲ့တော့တို့လူကြရေဒီဒိဋ္ဌာန်သိကပါတဲ့ညီနေတရိုက်ဒီဝါဒနာတွေကိုတားပြီးတော့အပြင်ဒီတိလသည်ငါးပါးတိလသည်လူနဲ့ဒိဋ္ဌာန်ကြားရဲ့စီယိုးပဲရှိသည် ဟုတ်ကလားဟင်လူချင်းနဲ့တိဋ္ဌာန်ချင်းခွဲခြားတဲ့နေရာမဟုတ်ဘူးလားမှန်ပါဗျာဟင်ဒါလေးပဲရှိသေးတယ်အဲ့တော့တို့အဲ့ဒီမှာကြတော့၅ပါးပေးကြည့်ကြရတယ်အများကြီးပါပဲတို့တော့၅ပါးပေးထားပါဘာဖြစ်လို့တို့အာယုံ၅ပါးကိုဘေးကင်းကင်းရန်ကင်းကင်းနဲ့ခံစားခွင့်ခံစားတတ်ရအောင်လို့၅ပါးပေးထားပါဟုတ်ကလားအဲ့တော့သူ့တီလာကိုပြောရင်ကာမတီလာလို့ပြောဆိုဟုတ်ကလား ဟင်လူဘဝနဲ့နှုတ်တို့ဒါနကပဲဆုံးမှာလူဘဝနဲ့နာဘဝထင်တယ်အဲ့တော့လူဘဝကိုလူစိတ်ရင်ခံစားတဲ့နေရာလဲဘေးကင်းရန်ကင်းနဲ့ဟင်သူ့ရဲ့ကံရှင်ကံတတ္တိရှိသလောက်အကျိုးခံစားခွင့်အသက်နေထိုင်ခွင့်အဲ့ဒါရှိဖို့ရအတွက်ဒီငါးပါးသီလယူရတာထင်တယ်ဟင်နတ်ပြည်ရောက်လို့ရှင်လဲဒီလိုပဲဘေးကင်းရန်ကင်းနဲ့နာသီရင်ကိုတို့ကာရှင်တတ္တိရှိသလောက်စေနာရှင်တတ္တိရှိသလောက်သွားခံစားတဲ့နေရာမှာ တက်တန်းအရာဖြစ်စေသီဝါအရာဖြစ်စေအနှောက်တာကင်းလေးနဲ့မကြောက်မကြမတောင့်မတခံစားရလို့ဒီတိရကိုယူတာတောင်မသူမှာကာမအာယုံကိုခံစားဖို့ရာအတွက်ကျင့်ရတဲ့သိက္ခာဘုဖြစ်လို့၅ပါးပေးထားတာတို့ဒီကနေ့တော့သာသနာနယ်မြေရောက်တော့မက်ကင်၈ပါးနဲ့တို့မက်ဖို့နိဗ္ဗာန်ကိုသွားမှာဖြစ်တဲ့အတွက်၈ပါးပေးတာ တို့တော့ဒီကနေ့ရှင်းပါမကဟိုနိစ္စဂီတကိုတွဲနှစ်ပါးကိုပေါင်းပေးထားရှိတဲ့အတိုင်းပြီးရင်ကိုယ်ပါဖြစ်ရမှာပေါ့ဟုတ်ကလားဟိုဆယ်ပါးတွေကငွေကိုနှုတ်ပြီးတော့လေဟင်ဟိုငွေပါဆယ်ပါးဆိုရင်ဒါအရိယသီလမဟုတ်ဘူးလားအရိယကြတော့အရပယဟိုတို့ဒါကြတော့ဗြဟ္မသီလကာမကလုံနောက်တာမဟုတ်လားဟင်အဗြဟ္မသိက္ခာပုဂ္ဂိုလ်ဟိုတို့ထင်ရမှာတင်တယ်ဟိဟင် အဲ့မမြတ်သောမေရုံချင်းကိုရှောင်ရတဲ့သီလဖြစ်တဲ့အတွက်တို့ဒါကဗြဟ္မသီလဟင်အဲ့တော့ဒီဗြဟ္မသီလကိုဘာဖြစ်လို့ကိုးပါးရှိတာတော့ရှစ်ပါးပေါင်းပေးထားထားတယ်လို့ရှစ်ပါးဘာလို့ကန့်တတ်ထားတယ်လဲဆိုမက်ကင်ရှစ်ပါးနဲ့တို့တွားအောင်မှာမို့ဟုတ်ကလားဟင်မက်ကင်ရှစ်ပါးနဲ့တွားအောင်မှာမို့ဟင်အဲတရဏဂုံသုံးပါအပမရတတိနဲ့ရှုအဲတစ်ချက်မှရင်တစ်ချက်ကိလေသာငြိမ်းသွားတာတင်တယ်ဟဲ့ဟုတ်ကလား အဲ့ဒါတစ်ချက်မှရင်တစ်ချက်အိမ်မှတ်နေတာလေးပြီးလေ့ကျင့်နေတာပြီးလားမဟုတ်ဘူးလားအဲ့ဒါပိတ်ခါမဟုတ်ဘူးလားအဲ့ဒါပိတ်ခါတင်းနေတာပိတ်ခါတင်းနေတာတစ်ချက်မှရင်တစ်ခါပိတ်ခါတင်းနေတာအဲ့ဒါကျင့်နေတာနဲ့ပိတ်ခါလူပေါ့အဲ့ဒါသီလပိတ်ခါအဲ့ဒါတစ်ချက်မှတော့တစ်ချက်ပတိကမှတ်မှတ်နာတိကမှတ်မှတ်မှတ်တဲ့နေရာလေးတို့တို့မှမှတ်ချိန်လေးငြင်းငြင်းမသွားဘူးလားအဲတမာတိမဟုတ်ဘူးလားတမာတိဖြစ်အောင်ကျင့်ပေးနေတာတမာတိသိခါမဟုတ်ဘူးလားအဲ့တော့တစ်ချက်မှရင်တစ်ချက်မှကြောင်းတော့မသိဘူးလား အနည်းဆုံးပြောတာအများဆုံးကတော့ပရိလုံးနဲ့ထိတဲ့ပုဂ္ဂိုလ်ပရိလုံးနဲ့လည်းညှို့ထိတာတော့သိလားပဲဟုတ်ကလားနာပြီးနဲ့လင်းနဲ့မှတ်တဲ့ပုဂ္ဂိုလ်နာပြီးနဲ့လင်းနဲ့တိုက်တာထိတာတော့သိလားပဲဟုတ်လားဟိအဲ့တော့ထိမှန်းသိတယ်ဆိုတာဒါတို့ပါတော့ပညာသိက္ခာမဟုတ်ဘူးလားဒါတော့အကျင့်နဲ့ကျင့်ပြီးတော့ကိုသိက္ခာသိနေတာမဟုတ်ဘူးလားအဲ့ဒီဒီဒီလာသိက္ခာတမာရိသိက္ခာပညာသိက္ခာထဲမှာမဂ္ဂင်၈ပါးကိုပါတာမဟုတ်ဘူးလားအဲ့ဒီအဆင့်ကိုသွားဖို့ရတော့ဒီကိလေသာ၈ပါးပေးတာ ဟုတ်ကလားဗျာမှန်ပါဗျာအဲ့တော့ဒီနေ့ရှင်းပါပေးတဲ့အတွက်တို့နေတိုင်း၅ပါးသိသိခါဘုတ်ထဲမှာနာမ၃မျိုးပြောင်းလဲလောက်တာတယ်နဲ့မှန်ပါဗျာဒါလေးပြောင်းလဲလောက်လိုက်တာဟင်ကာမေတုမိတ်္တာသာရနေယအပြမသာရိသိခါဘုတ်ဟင်ဒါလေးပြောင်းလဲလောက်တာဒါလေးပြောင်းလဲလောက်တာကျန်တာတော့တို့သဘောပေါက်ကြပါပြီပါဏာတိပါတာဆိုသူတည်းမတတ်ပါဘူးတို့ကတိပေးတာ အာဒိနာဒါနာဆိုတာပိုင်ရှင်ကကိုနဲ့နှုတ်နဲ့မပေးတဲ့သူတစ်ပါးပစ္စည်းကိုမယူတာဟုတ်ကလားဟိနေတိုင်းတော့ကာမေတုမိစ္ဆာပါလားကာမဂုဏ်မှုမှာမိုက်မှားသောအကျင့်ကိုမကျင့်မဘူးလို့ပြောတာမှန်ပါဗျာအဲ့တော့ကာမဂုဏ်မိုက်မှားသောမှုဆိုတော့ဘာတွေလို့ခုနကကာမပိုင်လေကာမပိုင်မယားကလွဲလို့တပါးသောသူတို့နဲ့ကျွလွန်တာကိုပြောတာဟုတ်ကလားအဲ့ဒါတွေကတော့တိရိစ္ဆာန်အကျင့်နဲ့တိရိစ္ဆာန်ရဲ့အကျင့်ကြီးမိုက်မှားသောအကျင့်ထင်တယ်ဟိဟင် သူတို့ကြိုက်ကြိုက်သူတို့ပဲခွေလောကမှာတလင်းတမယစနစ်မရှိမတိထံလောကမှာတလင်းတမယစနစ်မရှိဟုတ်ကလားဟိတစ်ဖက်ကကျင်းနာတိဖြည်းဖြည်းမကျင်းနာတိဖြည်းဖြည်းသူကြိုက်ကြိုက်သူလိုပဲဟိဟုတ်ကလားတခါတလေကြမှာယူအော်ဘလောက်ပြေးနေလို့ကြက်ဖာကြီးကနှောက်ခလိုက်ထားပဲဟိတိပိမောတက်ပြေးတိပိမောလိုက်ထားဟိအင်းခေါ်မိုးတက်ပြေးအင်းခေါ်မိုးဟိတခါတည်းကူဟုတ်ဟိအဲဒိဋ္ဌံလောကကအဲ့လိုဟာမျိုးအဲ့ဒါကာမဂုဏ်မှာဟွာပေါ့ဓမြတိုင်းမှုခေါ်မှာ ကာမအနုချမ်းစီမှုကာမဓမြတိုက်မှုအဲ့ဒါမိုင်မှားသောမှုလို့ခေါ်တယ်အဲ့တော့ဒီနေ့တို့လူဘဝရောက်လာတဲ့အချိန်မှာဒါမျိုးမရှိရဘူးဆိုတော့ဟင်မှန်ပါဗျာအဲ့တော့နှစ်ဖက်ဟိုမိဘများကသဘောတူကြည်ယူပေးစားထားတဲ့ကာမပိုင်လင်းကာမပိုင်မရကလွယ်လို့တပါးတကြားတော့သူများနဲ့ကျွလုံနာမှမများဟိုကာမတုမိတာကာရနေရတွင်နေအမိဆောင်လျှောက်ခြင်းဖားဆောင်လျှောက်ခြင်းနဲ့ပေါ်ပါဗျာအဲ့ဒီမှာဟင်အုတ်ထင်းသူတွေမกินတာတွေလေ ရုပ်စွာအဆုံးပြည်တသာမှဖြစ်ပြီးအဲ့ပြည်တသာခေါင်းခွင့်မပြုဘဲနဲ့မကျူးမောကာမုမိသာသရတိတိကံပါထားပါတယ်ဟုတ်ကလားဟိအဲ့ဒါကနေတိုင်းနေတိုင်းအဲ့ဒါတိဋ္ဌာန်ချင်းနဲ့လူအချင်းကိုခွဲတာဒီကနေ့တော့မဟုတ်တော့ဘူးတို့မြတ်တော်အချင်းဖြစ်တဲ့မက်ကင်လန်းကိုသွားတော့မှာဖြစ်တဲ့အတွက်မိဘများကသဘောတူကြည်ပြုပေးစားထားတဲ့ကိုလင်းကိုမယားပသိုးတန်းတင်အချင်းလင်မယားပြီးပြတယ်မပေါင်းပါဘူးအဲ့ဒါကိုအာပြမလို့ဆိုတယ်လေ ဟုတ်ကလားကိုယ်ရင်ကိုမရကုန်ပေါင်းနေတော့ဘာလို့သူ့ကိုအပြမလို့ဆိုရလဲဒီအကျင့်ကြီးခွေတဲ့ဖြစ်လူလည်းဖြစ်ဟုတ်ဗျာတိဋ္ဌာမမြအကုန်လုံးဖြစ်တဲ့အတွက်ဟင်အောက်တန်းသားအကျင့်ဖြစ်လို့မမြဖို့လို့ပြောဟုတ်ကလားဒီအကျင့်နဲ့ဒီဆိုရှိရင်တို့အောက်ကိုပဲပြန်သွားမှာဖြစ်တဲ့အတွက်ဒီအကျင့်ကိုမမြဖို့လို့ပြောဟင်ဟင်လင်ဆွဲသေးလင်နာမကြုံမလို့မရဆွဲသေးမရနာမကြုံမလို့ဒါဆွဲသမီးဆွဲပြည်စီဆွဲအဆွဲတွေမှမမြအဲ့ဒီလင်မရကြပြီးတဲ့နောက်ပိုင်းမှာပုံများမှန်ပါဗျာ ဟင်လူလူတို့ကဒီတော့မများပါဘူးဟုတ်ကလားဗျာအဲ့တော့မမြတ်တာသူ့ကြောင့်ဟင်တို့စိတ်တွေယုံညံ့လာတာလည်းသူ့ကြောင့်ဟုတ်ကလားဟင်တို့မိသားစုစားပြမရှိရင်ညစ်တင်ညစ်ရမယ်လိန်သိမ့်လိန်ရမယ်ဟုတ်ရုပ်ဟင်အမျိုးမျိုးဖုံဖုံလောက်ရမယ်ကိုကိုစားဖို့ရအတွက်ကိုထွက်ပေါက်လို့ရှာရတော့မှာပဲဟင်တကယ်လို့ဟိုမိဘနှစ်ပါးလက်အောက်မှာရှိတဲ့သားသမီးဆိုရင်အဲ့လောက်တည်းမငြင်းသေးပါဘူးဟင် ကိုကိုယ်တိုင်ကအိမ်တော်ဦးစီးဖြစ်လာရင်ရှားကျွေးရမှာကုတ်တာဟုတ်အဲ့တော့ညရမှာပဲခင်ဗျာဟုတ်လို့ဟင်ဟင်အဲဟိုပိုက်ဆံမရှိလို့အသားလေးငါးလေးကိုသူသူများစီကဝယ်မစားနိုင်ကိုကိုယ်တိုင်မိမဲ့ရှားတော့မှာခင်ဗျာလုံးမှာဟုတ်ဗျာအဲ့တော့ဒီလင်ဒီမရရဲ့လို့တခုသီးတော့ကိုဒါငါလင်ဒါငါမရရဲ့လို့ဝါကွက်လိုက်တဲ့ချိန်ကသာပြီးဒုစိတ်တွေအကုန်ရုပ်လာဟုတ်ကလားစိတ်ထားတွေရုပ်ညံ့လာတယ်ဒါမှမဟုတ်လေအပြမလို့ပြောတာ ဒီစိတ်ထားယုတ်ကြီးနဲ့သွားမယ်ဆိုရင်ပေတဲ့တို့အယုတ်ကြီးပဲသွားမယ်အများစီကိုမတက်နိုင်ဘူးဟင်ပြီးတော့ဖခင်သားသမီးပြောပြီးအထက်ကိုဘယ်တော့မှတက်ဘူးအောက်ကြီးတဲ့ဆင်းကိုမှာအောင်ဖခင်နဲ့ရိယာကအထက်တက်တဲ့ဥစ္စာအောက်ဆင်းတာမှမဟုတ်ဖ ೇನೆ ဟုတ်ကလားဟိဟင်အဲ့တော့ဒီကနေ့အတွက်ကိုသူအစွဲကြီးတို့ငါတို့ဒီဒီလောက်ထိဒုက္ခရောက်တာဟင်ဟုတ်ကလားဟိအဲ့တော့လင်းကိုတော့ပေါင်းကြပါမယားကိုပေါင်းကြပါအစွဲလေးတော့လျှော့ကြပါ ဒါလေးအတွက်ကိုဒီကနေ့အစွဲလျှော့သေးလေးလာပေါက်ပါဟုတ်တယ်အစွဲလျှော့သေးလေးဒီကနေ့လာပေါက်တာဟင်အစီနာတော့ဖီချာသေးတို့ဟိုဘာလို့ဝါလို့တော့လဲဟိုဘာလို့ပိန်သေးတော့ရတယ်လို့ပေါ့မှန်ပါဗျာဟင်အခုလည်းအစွဲကြီးဝါနေလို့ခင်ဗျားတို့ပိန်သေးတော့ရတာဒီလေးဟုတ်ဟင်ဟင်အဲ့တော့အစွဲပြအောင်လို့ဒီကနေ့အတွက်အပြမသာတွေသိက္ခာပုဂ္ဂိုလ်ယူရတယ်ဟုတ်ကလားဗျာ ဘာဖြစ်လို့တော့ဒီကနေ့ဥပုဒ္ဒောတီလားနေတိုင်းလို့မဟုတ်ဘူးဘာဖြစ်လို့တော့ဥပုဒ္ဒောဆိုတာဥပုဒ္ဒါတို့မနေ့တနေ့ကလည်းပြောခဲ့ပြီအာယုံလွန်ရမှာဟင်ဟင်ကျော်ပါပိဥပဝတောဆိုတာဝါတောတတိအေဝကုဏိဟိတောဆိုတာလေဥပဝါတောတိဝိညာဉ်ယောတပ္ပဘောကဝိဝိတိတောဒါခဏတို့သာဆိုဟင်သူတို့တော့ဒီကနေ့အတွက်ကိုအဲကာမအာယုန်တွေမှာအကုန်လုံးပယ်ပြလိုက်အောင်ဟုတ်ကဲ့ဟင် ဟင်ရှိသမျှအာယုံကအကုန်အလွတ်ဖြစ်ရအာယုံကဖိတ်သုံးနေတာကိုဥပုခင်ဗျားတို့ညနေထမင်းစားမှမဟုတ်ရေတောက်တာတောင်အာယုံခံတော့ရင်သွားမယ်ထမင်းစားရတာကလည်းနည်းတော်သေးအဲ့တော့ဒီကနေ့အတွက်ကိုရေတောက်တာတော့အာယုံတော့ကိုလိုက်တော့ရဘူးစောင်းနဲ့ဟင်စားရင်တော့လိုက်တို့မနဲ့စားရင်လဲစာထိုးတဲ့ဥပမာနဲ့စားဘောင်းတော့လဲများအသာမထိုးရင်ဤဤတကျူးကျူးမိတာမဟုတ်လားဟဲ့ ဒုဘိုက်ကြီးရောအသာမထည့်ရင်အဲ့တော့အဲ့ဒီဘိုက်ကိုပဲအာယုံပြုစားဟိုရှင်းမှုသွားအာယုံပြုမသားဘူးအာယုံတော့လိုက်ကုန်မလိုက်အောင်ဟမ်လိုက်ရဘူးအဲ့တော့အာယုံတော့မလိုက်ဆိုအာယုံကြီးကဟိုလာပြီးရှားပေါ်တိုက်နေလို့ဒါပဲနဲ့လုံးမလုံးအဲ့တော့တရဏဂုံနဲ့အာယုံပြောင်းခိုင်းတာဟမ်တရဏဂုံနဲ့အာယုံပြောင်းခိုင်းတာဟုတ်အိပ်ပျော်နေတော့ကိုချိန်ကိုက်ခံရတယ်လို့ဖြစ်အောင်လုပ်ခိုင်းတာဟုတ်ဗျအိပ်ပျော်နေတော့ချိန်ကိုက်ခံရတော့ဘယ်လိုနေတော့ဒီချိန်ောက်လိုက်သေးလား ငါနဲ့ပါသေးလားဓာတ်ကနေကောမှန်ပါဘူးတိတ်တိတ်ဖြောက်ကိုလောက်မှာအဲ့တို့ဒီကနေ့ကိုဘလောက်ပဲဟင်းနေထမင်းနေစားနေနေသူစီစိတ်မရောဘူးဟိုဘိုက်တို့တူဤတေကြီးဖြစ်နေတဲ့အဲ့ဒီဘိုက်မှာဖြစ်နေတဲ့ဝေဒနာတော်လည်းကောသို့မို့ဖရာကုံတစ်ခုတော်လည်းကောတွက်ထားအဲ့ဒီအာယုံတော့ကိုမလိုက်ရဘူးအာယုံဒီကနေ့တော့ကိုစိတ်သုံးရမှာအာယုံလုံးဝမှာကိုဥပုပ်လို့ခေါ်ဟုတ်ကလားဟင်တိရကတခြားနော်ဥပုပ်ကတခြား တီလာကကိုယ်နဲ့နှုံးနဲ့တောင်းယူတယ်ဥပုပ်ကစိတ်ကိုတောင်းယူအောင်ဟင်တောင်းတီလာရဖို့အလွန်လွယ်လာပါတယ်ဥပုပ်ရဖို့တော်တော်လေးကိုကြိုးစားရပါလိမ့်ဟင်စိတ်ကလေးအာရုံနောက်ပါမသွားအောင်မြင်အာရုံနောက်ပါမသွားပြောင်းမျက်စိရှိမြင်လိမ့်မယ်ဘာလဲမစုံစမ်းနဲ့နားရှိကြားလိမ့်မယ်ဘာလဲမစုံစမ်းနဲ့နှာခေါင်းရှိနားလိမ့်မယ်ဘာလဲမစုံစမ်းနဲ့ဟင်စားပြားရှိစားလိမ့်မယ်ဘာလဲမစုံစမ်းနဲ့ဟုတ်ကဲ့ဖြစ်မိတွေ့မိလိမ့်မယ်ဘာလဲမစုံစမ်းနဲ့တွေ့မိလိမ့်မယ်ဘာလဲမစုံစမ်းနဲ့အဲ့လောက်ကိုတို့ဒီကနေ့တတိလေးနဲ့ ထိုင်ရတကားပေါက်ကစောင့်တာဥပုစောင့်တာတဲ့ထိုင်ရတကားပေါက်ကတတိရင်းနဲ့စောင့်တာဥပုစောင့်တာဟင်မိမိအတွင်းကစိတ်ကလေးအာယုံနောက်ကိုပါမသွားအာယုံနောက်ကကပ်ပါတဲ့ဘဒူဘဲဝါကောင်းပြီဆိုဤကြိုက်ဤမကြိုက်ဘူးအဲ့ဒါဝင်ခွင့်မရစိတ်ကလေးကိုဝင်မကထိုင်ရတကားပေါက်ကတတိလေးနဲ့စောင့်ချထားတာအဲ့ဒါဥပုစောင့်တာအဲ့ဒါဒီတတိလေးကဘာနဲ့စောင့်အောင်ပါတော့ဟိုတို့တရဏဂုံတစ်ခုနဲ့စောင့်ပါထင်တယ်တတိကြီးလည်းရမလား ဟင်တို့ဦးမန်ဆိုဆိုကြပါတော့ဗျာဟိုတို့ဟိုရဲစခန်းနေတပ်စခန်းနေမှာတွေ့ဘူးလားအပေါ့လူကြီးတဲ့တောင်းလာလက်နဲ့ကြီးကင်ဆောင်လာတွေ့လက်နဲ့ကြီးကင်ဆောင်မှာကြောက်မှာပေါ့လူကြီးတဲ့တောင်းတော့ကိုဆောင်တိုက်သွားမှာပေါ့ဟုတ်ဗျာအဲ့လိုပဲဗျာဒီကလည်းဒီဒီအပမာရတတိကလည်းတရဏဂုံတစ်ခုကိုလက်နဲ့ကိုကင်ပြီးတော့ပွားပြီးတော့ပေါက်နေရမှာဟုတ်ကလားတာမခမြောက်လက်နဲ့ပါပေးထားတာဗျဟုတ်ကလားဗျအဲအာယုံ လုံရမှာဒီကနေ့ ညနေညတကယ်လို့ရေပေါက်လို့ဖြစ်စေဥပုပ်တယ်များဖြစ်ခဲ့ရင်အဖတ်ကိုမသုံးရဘူးလို့ဆိုပါတဗျာထင်ရက်ကိုအခဲလိုက်တောက်တရားကိုတရားလုံးမခဲလိုက်တော့အောင်တရားဖြစ်ခဲ့တော့တာမယာရေလေးအရင်ဖြစ်အောင်လို့ခံရရပါအခဲဖြစ်ရင်သူ့ခန္ဓာကိုယ်မှာတောင့်တင်းခိုင်မာမှုဆိုတဲ့တဏှာမှာဝင်မှာသို့လို့လေဟုတ်ကလားဟဲ့အဲအရေးလေးတော့မှာမဟုတ်ထင်ရဖြစ်ခဲ့ရင် မကြီးရေလေးပေါ့အဲ့ဒါမကြီးနှစ်တောင်မပါပါဘူးတို့အဲ့ဒါလေးကိုအနာဖီလူတဲ့ဥပမာနဲ့သုံးရမှာအနာနာဖီမလို့ရင်တဖြည်းဖြည်းမနေဘူးလားတို့လည်းစားနေကြဖို့အဖာခံထားရင်အပါအိတ်ဟာတဖြည်းဖြည်းနေလိမ့်မယ်အဲ့တဖြည်းဖြည်းတော်လကောင်းအာယုံပြုဟိုချိုးတဲ့နောက်ကိုမလိုက်နဲ့ဟင်ဖြော်ရည်လာလိမ့်မယ်ဟိုကအတွေးကတို့အရင်တုန်းကဟိုအတွေးကပြောလိမ့်မယ်ဖြော်ရည်တွေကဩလာလိမ့်မယ်ဖြော်ရည်တော်တော်ကောင်းနေနဲ့အတွေးကလေ အဖြော်ရည်တွေဝင်လာလိမ့်မယ်အဲဖြော်ရည်တွေဝင်မလာအောင်ခင်ဗျားတို့မှားပါဗျအရင်ကတောက်ခဲ့ဘူးတဲ့ဖြော်ရည်တွေကအတွေးနဲ့မဝင်မလာဘူးလားအဲ့ဒါဖြော်ရည်တွေကြီးဝင်လာတာဗျတာမယာရည်တွေဝင်လာလိမ့်မယ်ဗျထညက်တွေဝင်လာလိမ့်မယ်ဗျအဲ့ဒါဝင်မလာအောင်ဖြော်ရည်ဆိုတဲ့အတွေးဝင်ခွင့်မရအောင်မှားမှာဟုတ်ကလားတာမယာရည်ဆိုတဲ့အတွေးကိုဝင်ခွင့်မရအောင်မှားမှာဗျအဲ့တော့ဒီတို့အစာအိတ်ရဲ့တဖြင်းဖြင်းဖြစ်နေတာလေးကိုအာယုံပြုပြီးဖြစ်စေ သို့မဟုတ်တရဏဂုံလက်နဲ့တစ်ခုနဲ့သူ့တုံးလို့ရှိရင်တော့ရှားထိအန်ထိထင်တယ်ဟိဖြော်ရည်ကိုတောက်လိုက်တဲ့ချိန်လေဒီရှားနဲ့ရတာခါမှမဟုတ်ဘူးလားအဲ့ဒီနေရာတတိလေးနဲ့တောင်းချထားရမယ်ဒီတောက်ရင်တောက်တယ်တောက်တယ်ပေါ့မျိုးကြီးမျိုးတယ်မျိုးတယ်ပေါ့သို့မဟုတ်တရဏဂုံတစ်ခုပွားပေါ့ဟိအဲ့ဒီဖြော်ရည်ရဲ့အရာသာနောက်ကမကြီးဖြော်ရည်နာမညာဖြော်ရည်ဘလောက်ကောင်းတဲ့ဘယ်၍ကောင်းတဲ့ကြိုက်တယ်မကြိုက်ဘူးဒီတခါနဲ့နဲ့ပေါ့သွားတဲ့ဒီတခါနဲ့နဲ့ငန်းလာတဲ့ အချို့ကဘယ်လိုလေးနဲ့အဲ့ဒါဝင်ကိုမရအောင်ကွာဟင်အကြတာမခအောင်အောင်တော့မလိုက်ရအောင်ဟင်ဟင်အဲ့လိုလေးကိုတတိလေးကိုအပေါင်းချထားတာကိုဥပုပ်လို့ခေါ်ဟုတ်ကလားဟဲ့အဲ့ဒီဥပုပ်ရဖို့ရာအတွက်အာယုံခိမ့်ငြိမ်အောင်အတွက်အာယုံခိမ့်သုံးအောင်အတွက်ဒီကနေ့အတွက်ကိုလင်္ကမရကံဖြတ်ရတာဟင်လင်္ကမရကံမဖြတ်လို့ချင်းဒီအာယုံကမိဘွားတွေရောကုန်သွားတော့မှာပေါ့ဟင် အဲ့တော့ဒီနေ့လင်္ကာမရခံဖြတ်လိုက်ရတယ်ဟင်ဖြတ်လိုက်ပြီဖြတ်လိုက်တဲ့အတွက်ဒီကနေ့နံပါတ်6တို့ယူရတယ်တရားနေတိုင်းနဲ့ဝိကာလဘောဓနာဒီနေ့ညတာမစားနဲ့ဖြတ်လေးဖြတ်ဖြတ်ဟုတ်ဗျညတာသာဘာဖြစ်တယ်လဲမေးမှာတဏှာထားကြွနာမှာပေါ့ဟင်ဒီစီအိမ်စားနေကြသားရင်လေဟင် ယဟန်များကဘာလို့ညတာမသားတာတော့ရှောက်တော့အောင်ရှောက်ပေါ့ဗျဟင်ဟင်ဟင်တို့ဒီနေသားကနေအတွက်ကိုသွားဖူလုံးနေတနေ့တော့ခိုင်းမှုရအတွက်ကိုမနေ့စာနေသားကဘာဝင်ယူရတယ်ညသားကသူကတို့ဘိမဲကဘိမြူချက်တို့တညာလုံးအိတ်ကြော်ပြီးတော့ဒီအဖီလေးကိုတုတ်သွေးဖြစ်ကိုရောက်အောင်ကိုသူကပို့ပေးရတယ်ချက်ရတယ် အဲ့ဒီတညာလုံးညတာကပင်အဲ့ဒီညတာကသူ့သွေးဖြစ်သူကသူ့လောင်နဲ့အသာနေတာကခင်ဗျားတို့တနေတာအလုံးလုံးဖို့သာအသာနှမျိုးခွဲရအဲ့တော့ယဟန်များမှာအဲ့ဒီတုတ်သွေးဖြုံးသိမှုမရှိရအောင်တုတ်သွေးလွန်ကျုံမှုမရှိရအောင်ညပါယဟန်များကပယ်ပြစ်ရဟင်တင်းတတာတင်းတတာဟုတ်တယ်နဲ့ဟင်နတိုးတင်းတတာဗျဟုတ်ဗျဟင်ဟင် အဲညသာသာရင်ညသာကတော့နှက်တာမဟုတ်လားဗျာတညာလုံးအိတ်ပြီးတော့အဲ့ဒါအဖီထုတ်တာအဖီထုတ်တာဟုတ်လားညအိတ်ထားအဲ့ဒါအဖီထုတ်တာဗျာဟင်နေသာတာခဏနွားနဲ့ဖဲ့ရုံမို့ဗျာအဲ့ဒီနေ့သာတော့ကဒီနေ့နဲ့လုံနေညသာကအဲ့ဒီတွေ့ဒါရဟန်းများကနေသာသာရင်သူအာထုတ်ဖို့ရပဲလုံလောက်တယ်ဟိုဟာအတွက်မပါအောင်လို့ရဟန်းများကဟိုဟာအတွက်ကိုပယ်ရတာဗျာဟုတ်ကလားတပေါ်ပေါက်ဗလားမှတ်ထားဗျာ အဲ့တော့တို့ဒီဥပုဒ်တွေကြတော့ဘုန်းကြီးတို့လိုမှနေတိုင်းမှမဟုတ်တာဟွာလာတရက်ဘုန်းကြီးတွေလားခဏတော့တက်တက်ဘုန်းကြီးမှမဟုတ်တာအဲ့တော့ညကြရင်ပြင်ညသာသာရင်ဟိုဟိုလိုဖြစ်သွားမှာပါအဲ့တော့ဟိုလိုမဖြစ်အောင်ဒီလိုလုပ်ထားတာပေါ့ဟင်ဟင်အဲ့တော့ညသာမသားတာအပြမသာတွေသိခါဖို့ရဲ့ကြားခံလားဒီအပြမသာတွေသိခါဖို့ယူလို့ဟိုညသာကိုမသားတာလားဟင်နောက်ဒီအပြမသာတွေသိခါဖို့ရဲ့ကြားခံမဟုတ်လား သဘောပေါက်ပလားညတာမစားတာတဏှာမကြီးအောင်လို့ဒီဖြေတာယူတာဟုတ်ကလားတဏှာကြီးလားဘာဖြစ်မှာတော့ကိုယ်အကျဉ်းနေမရဗျထပြီးဟိုကျိုးလုံလိုက်လို့လည်းဘယ်သူမှမအော်ဘူးခင်ဗျားတို့ညံညံလေးနဲ့ဥပုံထွက်သွားမှာခင်ဗျားတို့ဟုတ်တယ်ဟိုဘေးလူသွားတော့အထအော်ကျင်အော်ပါဘူးကိုယ်တင်တဲ့ကူမရမအော်ဘူးဗျခင်ဗျားလွယ်လွယ်လုံးလို့ကိုအေးအေးဒါမှမဟုတ်ညတာနဲ့နှုတ်ထားတာ ဟင်တိုင်းညတာတုတ်ထားရတယ်ဟင်အဲ့တော့အစာပြနေရင်ဒီရှိသမျှတဏှာတကတဏှာထဲမှာယတတဏှာအဆိုးဆုံးလေးညတတဏှာကဓာခဲနဲ့တူတယ်ကြံတဲ့တဏှာတွေကမိသားနဲ့တူတယ်ဓာခဲအားမှမရှိပဲအဲ့ဒီကြံနမိဘယ်ဟာမှမပွင့်ဘူးဟုတ်ပြဒါမို့ဓာခဲတွေထုတ်ထားတာဟုတ်ထိုးတော့ဟာတွေ့နေမပွင့်တော့ဘူးပေါ့ဟင်ကြီးကွာမလို့ဟာဘာဖြစ်လို့ဟာဒီကောင်တွေဟင် ဟာခေါ်တော့ပါလို့ရကြီးတာလို့ဘယ်လိုငါပြောတာမမှန်လို့ပေါ့မင်းငါမမှန်လို့များကြီးတာလားလို့ငါရှက်ငါရှက်တောင်လာတယ်ကောဟင်ဟင်ဟင်ဒီပေါ်မှာမမှန်လို့များကြီးကြတာလားလို့ဟင်အဲ့တော့အဲ့ဒီတဏှာအထောက်ပံ့ဖြစ်မှာ ဆိုလို့ဒီအပြမစာတွေသိက္ခာပုတ်ကြီးသိက္ခာကြံစီမိရင်ညှိုးသွားတော့မယ်နှုတ်ဖွင့်ကိုလုံးဆိုရင်ကျိုးတော့မယ် အဲ့တော့မကြိုးတော့မညှိုးအောင်လို့ဒီကနေ့အတွက်လေဒီညသာကိုမစားရတာအဲ့တော့ညသာစားဘာဖြစ်တယ်လဲမေးတတ်ပါတယ်မေးဖြေထားရမယ်ကိုကိုယ်တိုင်ကလည်းညသာမစားခြင်းရဲ့အကြောင်းကိုသိထားမှဖေနာပါမတို့ပါတော့မျိုးသိဖြစ်မှာမဟုတ်ဘူးလားစေနာလည်းသဘောပေါက်မှစေနာပါမှာမဟုတ်ဘူးလားအတိပဲပြီးလို့သဘောပေါက်မှတို့စေနာပါမှာပေါ့စေနာပါမှာတရေဆောင်ရင်တရေဆောင်တော့ဒီစေနာရဲ့တန်ဖိုး ဥပုယတံဘုဒ္ဓရမှာပေါ့ဗျာအဲ့တော့ညသာဘာလို့မသားတော့ဆိုအဲ့ဒီအပြစ်မှာသာတွေသိခါဖို့ညှို့မှာဆိုလို့ကျိုးမှာဆိုလို့ဟုတ်ကလားမကျိုးတော့ညှို့နိုင်တယ်အဲ့ဒီအတွက်ကိုညသာမသားတာနံပါတ်1လေနံပါတ်2ကဝိကာလဝိဆိုတာအထူးကာလဆိုတာချိန်အဲ့တော့မနေ့9နာရီကနေ့7နာရီတွင်ငါဖို့စားမှုတောက်ဖို့ချက်မှုပြုတ်မှုဒီဘာယကိစ္စနဲ့တာမန်အချိန်အမှတ်မလို့ရုံမဲ့ခဏတော့လို့ဟုတ်တယ် တမမှမလို့ရုံလို့ဟောနေ့7နာရီကနေ့ဖြစ်ကမနဲ့9နာရီခမ18နာရီလုံးလုံးတပတ်လုံးလုံးတင်ထားတဲ့တဏှာတွေတပတ်လုံးလုံးတင်ထားတဲ့ဒေါသတပတ်လုံးလုံးမေ့ပြီးမရောနေခဲ့တဲ့မောဟတွေအဲ့ဒါတွေကိုအကုန်လုံးဖယ်ထုတ်အထူးချိန်စစ်တပ်နဲ့ပြောရတာရှည်တန်းကိုသွားတာအခုဒီနေ့မနေ့ဟို9နာရီနဲ့အခုချိန်ထိပေါ့လေ7နာရီချိန်ထိပေါ့လေအဲ့ဒီချိန်ထိကတော့ကိုတက်တွင်ရောက်နေတဲ့ချိန်မှာအဆောင်လေးပါတဲ့ရှိုံပေါ့တတိမလို့ယုံဟုတ်ကလား ဆိုတော့ကြတော့အထူးအထူးကိုယ်စိတ်မှရှိနေတဲ့အစွဲလွန်နေတဲ့ဟာတွေဖြစ်ခဲ့ရင်ပွားရကပါပါရကနဲ့နေရကသဲသွားတဲ့တီတီပယ်ရမပယ်နိုင်ရင်ခင်ဗျားတို့အဲနောက်လာပြီးတယ်သူ့မိမယ်နောက်နှစ်ပြီးတယ်သူ့မိမယ်အဲဒီငါနေ့ကိုဒီတော့သူ့မိနေရင်ဆွဲရဆွဲရပါသွားမှာပေါ့ဟုတ်ကလားအဲခင်ဗျားတို့ဆွဲရမပါအောင်လို့အားမဲအောင်လို့ကွာဖြတ်တော့ခိုင်းနေတာအဲ့တော့တပတ်လုံးလုံးတို့ဒီကနေ့ရှင်းရအဲ့တော့လာပန်း လာကွယ်နေ့ကဥပုသ်ဆောင်ပြီလေအဲ့တော့လာတန်းတဲ့နေ့ကစပြီးတော့ဒီကာမဘုံနဲ့ကာမကိစ္စကိုဆင်းလို့ရတာမဟုတ်လားအဲ့တော့ခုနှစ်ရက်နေ့ဒီလုတ်ခဲ့တဲ့ဟာကိုဒီနေ့တရက်ထဲနဲ့ကြည့်ကြည်အောင်ခြေရမှာဟုတ်ကဲ့ကြည်အောင်ခြေခဏတော့တာတာလေးနဲ့ရမလားခွေးအိတ်နေုံလေးနဲ့ရမလားမရဘူးအဲ့ဒါအထူးကိုအားထုတ်ရမှာဖြစ်တဲ့အတွက်အထူးချိန်ဟုတ်ဗျာအဲ့ဒီချိန်လေးကိုညနေသားတို့ချက်ဖို့ပြုတ်ဖို့ လိုရမယ်ဆိုရေခါအောင်နဲ့ထင်းပဲအောင်နဲ့ဆန်းယူအောင်နဲ့ဆန်းသေးအောင်နဲ့ကိစ္စတွေမများဘူးလားကိစ္စများမှာသို့ဒီညဘာကိုရှောင်ရရတယ်တထမစားလည်းဘာမှဖြစ်ဟင်လုပ်ဖို့ကြိုင်မှုကတော့သူ့ဒီဒီဝါရီလုပ်ဖို့လာတော့မနေ့တထနဲ့ပြီးတယ်ညတထကခုနကတုတ်သွေးတူတော်လားဟင်အဲ့ဒါဒီတူတော်နာကိုပယ်လိုက်တော့မတည်နိုင်ဘူးဆိုရှောင်ရကိစ္စများမှာသို့လို့ထင်တယ်ညဘာဘာကြောင့်မစားရလဲမေးရင် ကိစ္စညမှာသူကိစ္စနဲအောင်လို့ပြီးတော့တို့နေ့7နာရီကနောက်ရမနဲ့အာယုန်တဲ့အထိဆို19နာရီလားဟုတ်ကလားအဲ့19နာရီကအထူးချိန်မအိမ်မနေတတ်ရမှာဟုတ်ကဲ့အဲ့ချိန်ဆိုတာဥပုဒ်တယ်မရှိစေရအောင်အိတ်ခါမသာအိတ်ဟုတ်ကဲ့ဟိတနိုင်တယ်လို့ဥမာမဲအိတ်ချင်တာလေးတန်းလာတာတော့9မိနစ်လောက်တော့ဆိုတော့တိုးပြီးခိုင်းသားမှာကိုယ်စိတ်ကို စိတ်ကအိတ်ချင်တယ်ပြောတိုင်းခွေပြစ်လက်မအိတ်လိုက်ပါနဲ့ဒီတော့ကလေးတော့လှုပ်လိုက်တာမဟုတ်ပေါ့ခိုင်းပြီးနည်းနည်းလေးပြင်မဲ့စေတော့ဒီကနေ့လေနိုင်တယ်လို့ကလေးမှတ်ခဲ့ဒီကနေ့ဟုတ်ကလားဟဲ့အဲ့လောက်လုပ်ရမယ်အဲ့တော့တို့အထူးချိန်16နာရီကိုအတွင်းကိုအိတ်ညားမှာဆိုလို့ညသာတိုင်းညကြဗိုက်လေးပြင်မဲ့အိတ်ချင်မလားပြီးတော့အစအိုးရတာရဲ့အစီတစ်တီတက်လာရင်မအိတ်ချင်မလားအဲ့ဒီအိတ်ချင်မှာဆိုလို့ညပါဆောင်ရ အဲ့တော့ညသာဘာကြောင့်ရောင်းရတယ်လဲဆိုရင်တဏှာနဲ့အောင်လို့ကိစ္စနဲ့အောင်လို့အဲ့အိမ်နဲ့အောင်လို့အဲ့ဒီသုံးခုကြောင့်ဒီညသာလုပ်လိုက်ရတာအဲ့တို့ကဥပုသောင်းလဲဆိုဥပုသောင်းဘာလို့ရတော့မေးလိမ့်မယ်သားသမီးတွေကညသာမစားရတာပေါ့အဲ့တော့ညသာတော့ဘာဖြစ်တော့ငရေကြီးတာပေါ့ပြောမှာပေါ့အဲ့တော့ဟိုကစားဆိုတဲ့ကလေးကပြောမနဲ့စားတော့ငရေမကြည့်ဘူးလားဆိုတော့ဘလို့လို့ဖြစ်လို့ဖြစ်ဘလို့လို့ဖြစ်လို့အဲ့မဖြစ်တော့မင်းအရာလား နေရတကစဆုတဲ့ကလေးနဲ့ကိုမဖြေတတ်တော့မဖြေတတ်ဘူးသူများသွားမှန်တော့မှာဟုတ်တယ်မဲ့ဟင်အေးအဲ့ဒါအတွေ့ဗျညတာမသားရတာလေဟင်အဲ့တော့ရည်ရွယ်ချက်ပြီးတော့ဩညတာတို့ဒါကြောင့်ကြောင်းရတာပဲလို့ပြီးရင်ကြောင်းတတ်သွားသူမဝိကာလဘောဓနာဆိုနောက်ကလာလိုက်လာတာဘာမှမမှန်ဒီပဲနဲ့အဲ့တော့ဘယ်လိုလုပ်လို့လောက်မှလည်းမသိဘူးညတာလည်းမသားဘူးညကြတော့ခွေအိတ်တယ်အဲ့တော့ညတာမသားတဲ့ရည်ရွယ်ချက်အောင်မမလားအောင် ဟင်ညခါလည်းမစားဘူးအဲ့တော့အာကြက်ကြက်ခါလို့ခွေအိတ်တွေပဲကိုးဆိုးသည်ကြက်ကြက်ခါလို့များတယ်ငုံပွားမလားအောင်တော့ခွေအိတ်ပြစ်တာပေါင်းတော့ဗိုက်ရဲသွားတာပြီးတတိယနေလုံးလို့လေတတိမရအောင်မေ့အောင်ခွေအိတ်ပြစ်ထားတယ်ဟုတ်တယ်ဟင်ဟင်တရဏဘုံနဲ့ညတာဟိုသားနေတာကြီးကြော်မလားအောင်ပြီးတော့ခွေအိတ်ပြီးကြော်ပြစ်ထားတယ်ဟုတ်လားဗျခင်ဗျာခင်ဗျာဘယ်လိုကြီးတာတော့ပြုတ်ပြောတာမာလို့လည်းတူပါပဲဟင် ခဏမလို့ကြီးလည်းထင်တယ်ကျောက်ကဟင်အာညဘာကကြက်ကြက်ကိုစားလာပြီပုတ်ပြရေထတော့လေးပိုးစားဟင်အဲညကစားအဲ့လိုစားလို့များထင်ရမသားလေးနေကြပိုးရင်ပူလာသေးဟင်အဲ့ဒါတရဏဂုံနဲ့မှမကြော်ရင်မရဘူးဗျအဲ့တော့တရဏဂုံနဲ့မကြော်ပါဘဲနဲ့ဘာလို့တုံးများခွပြလဲအိတ်ထားအဲ့တော့မသူမေ့တော့ပျောက်သွားတယ်ဟင်ဟုတ်ဘူးရွေချက်ကတော့အဲ့ဒီအိမ်နဲ့အောင်လုပ်တာညသာမစားတဲ့ရွေချက် တို့ရန်ကုန်မှာရှိခိပေါ့ခုတော့မဟုတ်ဘူးပေါ့ကလန်ဒီတတော်ဝန်တော့မယ်ညညတော့မယ်ညကြံဘာတော့လူလေးတစ်ခွက်နဲ့ပေါ်မုံဟောတော့အိပ်ကြော်သွားမှာဆိုနောက်ရမနေ့ကြမှာကြာနနာဆိုင်နေကြအိပ်အဲ့လိုလုပ်တယ်အဲ့တော့ညသာစားခြင်းဒီဟိုအိတ်ကိုကြီးသိနိုင်တယ်တဏှာကိုကြီးသိနိုင်တယ်ကိစ္စလည်းများသိနိုင်တဲ့အတွက်အဲ့ဒီညသာလေးတစ်ထလွတ်လိုက်ပါဒါအပြမသာလေးနာမ၃ကြောင့် ဒီနာမ6ပိုးယူရတာထင်တယ်ဟုတ်ကလားဗျပြီးတော့ဘာမင်းနာမလိန်ကြီးအဲ့ဒါတွေလည်းနောက်ဆုံးကြတော့ဝိပုတနာဌာနဆိုတာသူပါပြီးသားပါဟုတ်ကလားဒီကာချင်းပြီးချင်းပြီးဆိုချင်းပြီးမုတ်ချင်းဒါကိုကိုယ်တိုင်လုပ်တာတော့ကြည့်ရှုချင်းနားထောင်ချင်းမင်းသမီးမင်းသားကြည့်မှမဟုတ်တော့ကိုသမီးကိုသားကြည့်ရင်လည်းတဏှာထိုက်ကြနေတာပဲကိုသမီးကိုသားအဆင်ပြေတာလေးတွေ့ရင်ဒေါမနတာဖြစ်မှာပဲအဆင်မပြေတာပြီးတော့ဒေါမနတာဖြစ်မှာပဲအဲ့တော့မင်းသမီးမင်းသားကြည့်မှမဟုတ်ဘူးကိုသမီးကိုသားကြည့်လို့လည်း ဖြစ်မှာဒီနေ့တော့ကိုဖြစ်နိုင်ရင်မျက်လုံးပိတ်ထားတာအကောင်းဆုံးပဲဟုတ်ကဲ့အာရုံတော့မလိုက်တာအကောင်းဆုံးပဲအဲ့တော့ကာခြင်းပြီးခြင်းပြီးဆိုခြင်းတိမုတ်ခြင်းကြည့်ရှုခြင်းနားထောင်ခြင်းပန်းပန်းခြင်းနားနာလေးခြင်းနားနာရီခြင်းအထူးထူးခြေလဲခြင်းဟင်ဒါရဏဆောင်ရင်းသွားရင်မွေးတွေဘာတွေဆောင်ခြင်းပေါ့မာနနာဝကောင်းစားလာတွေဝချင်းဒါတွေမလို့ရဘူးတဲ့လောက်ပါဖြစ်တော့ဝိဘူဒနာဌာနကမ္မချင်းရဲ့အကြောင်းဖြစ်လို့ဟင်ကိုကိုယ်တိုင်လည်းဒီအမွှေးနာမှာကို ခြေတုံးကတည်းကကိုကြိုက်လို့ခြေတာဒီလိုခြေပြီးကိုကိုယ်တိုင်နဲ့ကိုကိုကိုပြန်ပြီးပါနေတတ်တယ်ဘေးတွေကရောကိုကိုကြည့်ပြီးတော့ပြင်ဆင်ထားလို့ချင်းသွားပြီးပါတတ်မယ်ပြင်မနိုင်တယ်အဲ့တော့မိမိပြင်ဆင်ထားတဲ့အတွက်သူတစ်ပါးပြင်မလို့ရှင်တိနာရှိတဲ့ပုဂ္ဂိုလ်ပြင်မတဲ့အတွက်သူတစ်ပါးကကိုယ့်အကြောင်းအကုသိုလ်ဖြစ်နေမလားဟင်သူတစ်ပါးကမိမိတော်ကားရင်မိမိကမိမိဒီလာမညှိုးနိုင်ဘူးလားနှုတ်နဲ့တော်ကားလည်းညှိုးမှာပဲဒေါသဖြစ်ရင်ဖြစ်ဖြစ်မဖြစ်ရင် ဟောလောဘဖြစ်မှာပဲဟုတ်ကလားဟိအဲ့တော့ဒီကနေ့အတွက်ကိုအဲ့ဓာတွေကိုပြန်မှန်လိုက်လို့ရှိရင်ဝိပုဒနာဌာနတတ်မချင်းရဲ့အကြောင်းဖြစ်တတ်မသိတိပေါ်လာရင်တို့နာမသုံးသိက္ခာပေါ်မညှို့နိုင်ဘူးလားဟင်ဟင်ဒီဒီတက်ကများအားကြည့်လာလို့ချင်းကျိုးနိုင်တယ်နှုတ်ပွင့်လာခဲ့ရင်ကိုကျိုးပြီးကိုဒီလည်းတော့ဖြစ်ရင်ပို၍ကျိုးပြီးဟုတ်ကလားဟဲ့ဒါမို့ဒီနံပါတ်9ကော နာမ3ရက်ကြားခံမဲမဟုတ်ဘူးလားနာမ3ယူလို့ဒီကနေ့အဲ့ဒီကြားတာသူလည်းတဏှာကြီးမှာတော့လို့ထင်တယ်ဟဲ့တဘောပေါက်ပလားဗျာဟင်နာမจิตကတော့ဥစ္စာတယနာမဟာတယနာဟုတ်ကလားဥစ္စာတယနာပါဥစ္စာနဲ့တယနာနဲ့အခုမဟာတယနာမဟာကတပုတ်တယနာကတပုတ်ဥစ္စာဆိုမြင့်တာတယနာကအိယာနေရဟုတ်ကလားမဟာကမြတ်တာတယနာကအိယာနေရဟုတ်ကလားဟဲ့ မြင့်တဲ့အိယာနေရမြတ်တဲ့အိယာနေရမနေရဘူးတို့ဒီလိုတရားဟောတာကတော့ဘုရားကိုယ်သားဖြစ်တဲ့အတွက်ဘလောက်မြင်မြင်မို့ထိုးနေနေကိုကိုယ်တိုင်နေလို့ရှိရင်ယဟန်တပါးရဲ့နေရမဲ့အမြင့်ဒီရှစ်လမတဲ့မပူရဘောင်အောင်ရှစ်လမပဲရှိရမယ်ဟင်ဥပုဒ္ဒတရားကိုလည်းနေမယ်ဆိုဘောင်အောင်ရှစ်လမပဲရှိရမယ်တလုံဖြစ်ခဲ့ရင်လေအေးဟိုတရားပင်အောက်ထားတဲ့ဒုံဒုံလို့ခေါ်တဲ့ဟာမျိုးတော့သူကဘူမိနဲ့ဘူမိ ဝိပါကနဲ့အလားတူရဲ့မြေနဲ့အလားတူတဲ့အတွက်သူ့ဘလောက်မြင်မြင်တဲ့ကြောင်းထက်တာလည်းမြင်တာပါပဲသူ့တော့မြေအရာကိုတီးရတဲ့သူ့တော့ဘလောက်မြင်မြင်ကိုနေမဲ့တလုံကုန်ဖြစ်ခဲ့ရင်ရှင်းသမားတယ်မပူပါဘူးဟုတ်ကလားဗျာဟင်ကိုနေဖို့ကြတော့လေသူ့သာကတော့လက်ရှိတိလို့ပြောပါတဗျာအဲ့တော့ဥပုဒ်တယ်မာနများဒီကနေ့မြင့်နေနေရမနေရဘူးနေပါဖြစ်တော့မာနတက်မှာပေါ့ကြည်နာဒင်းတို့ငါနဲ့တူသလားဟင်ဘယင်ဖြစ်ပါစေအဲ့ဒီဘယင်ဟာဒီကနေ့အတွက်ကို ပလင်းတို့တလုံးတို့မတုံးတော့ဘူးဟင်ญาသမှန်ဆိုဝင်လာမှာသို့လို့ญาသမှန်ဝင်လာရင်ဟောဟိုအာယုံလုံးမအောင်မလားအလုံးတော့ဘူးအာယုံတော့ဘာတော့မလဲဒီနေ့တော့ကိုญาသမှန်ဝင်မှာသို့လို့တလုံးညောင်တော့နေအကုန်ပယ်ရတယ်ပလင်းတွေအကုန်ပယ်ရတယ်သူ့ဥပုသ်ဆောင်လို့တတ်မှတ်ထားတဲ့နန်းကျမ်းပြင်ပေါ်မှာဟိုကောင်းစားလာမရှိပါဘူးဗျာရေလေလေးဒီဝုတ်ပြီးတော့ဟို ရေလဲပထိုးလေးကိုလဲတော့ပထိုးလေးကိုကြံခင်းပြီးတော့ဟိုရာသမှန်ချပြီးအဲ့လိုနေရတယ်ဒီနေ့တော့ဟင်မိဖုရားတွေနဲ့ဆက်ဖြတ်အာယုံကိုအာယုံတော့ကိုပါမှာသို့လို့လေအဲ့လိုကျင့်ရတယ်မြင့်တဲ့နေရာနေရင်မှန်တတ်ပါလေမြတ်တဲ့နေရာဆိုတာတို့ရှိခိကတော့တာမွေးခေါ်စောကြီးတွေဤကနေညိတ်နေတဲ့ဇင်ကနေပြောတာပေါ့ဗျာအခုခေတ်တော့မှုတွေနဲ့တို့ဘာစပလီနေနဲ့တထားတဲ့မှုရာတွေခေါ်စောတွေမရှိဘူးလားဗျာ အဲ့လိုဤကနေညိတ်နေတဲ့သင်္ကန်းလေးသိမသုံးနဲ့ဟုတ်ကလားဗျဟင်ဘာဖြစ်လို့တော့ဒီလိုမြတ်တဲ့နေရာတွေနေတော့တဏှာထကြွမလာနိုင်ဘူးလားတဏှာထကြွနိုင်နာမသုံးသိခါဖို့မညှိုးနိုင်ဘူးလားဟင်အာမရရင်တော့ကျိုးကိုကျိုးမယ်အဲ့တော့နာမသုံးသိခါဖို့ကြောင့်ဒီနာမရှိတဲ့ထပ်ဖို့ယူရတာထင်တယ်ဟဲ့အဲ့တော့နာမ6နာမ9နာမရှိဒီသိခါဖို့သုံးဖို့ပြီးနာမ3ရဲ့ကြာခံကြီးတယ်မဟုတ်ဘူးလားဟင် အဲ့တော့တို့ဒီကနေ့အတွက်ကိုအဖိုးအိုတွေအဖွားအိုတွေပြင်ကျန်းနဲ့တိုက်မိရင်ဟိုမခံပါလို့ရှိရင်အဝတ်အဖာထဲတဲ့မှုရ။ဥံစံပတ်ထဲတဲ့မှုရတော့သုံးကောင်းလေတဲ့။ပြီးတော့တိရွက်ထဲတဲ့မှုရ။သုံးကောင်းမို့လို့လဲလို့ဤကလေးကြီးနေဖြစ်မှာမသုံးအောင်။ဟင်ပြီးတော့တို့လူမမာတွေဂီရာနာတွေငယ်သူဖြစ်ပေမဲ့လေကျမ်းပြင်ပေါ်မှာနေရင်သူတို့မခံနိုင်လို့ရှိရင်လည်းသုံးကောင်းပါ။ခုနကတည်းကအဝတ် စာထဲတဲ့မွေရပုံသံပါအစာထဲတဲ့မွေရဟုတ်ကဲ့တိရွက်နဲ့လှုပ်ထားတဲ့မွေရဒါတွေကဤကနေညင်ကနေမဖြစ်ဘူးလေဟုတ်ကဲ့ဗျာအဲ့ဒါမတုံးရဘူးမှတ်မိကြပါလားအဲ့တော့ဘယ်သိခါဖို့ဘာကြောင့်ယူရတယ်ဆိုလဲသဘောပေါက်ဩဒါမှတည့်ရဲ့သိုးသိုးတော့ဒီသိခါဖို့တွေယူရချိုးလတ်မှာပေါ့သဘောပေါက်ကြပြီသဘောပေါက်ရင်ဆူတောင်းစို့ဒီကနေ့ဒီ သေနာပါပါအတိတ်ပေတိတိနဲ့ယူထားတဲ့ဒီတိလကုသို့ဒီလိုစောင့်လို့ထိမ့်လို့တဲ့ဒီတိလသေရနာထင်တယ်ဟိဒီသေရနာလေးဒီမက်ဖို့ရဲ့ထောက်ပံ့ဖြစ်ပါသေးတာဆိုဒီဟာလေးသာသူတောင်းအောင်တာနာတွေတော့တောင်းမနေနဲ့ရနိုင်မယ်ဟင်ဒီပစ္စည်းလူလို့ဘာရမယ်တောင်းမနေနဲ့မက်ဖို့ရဲ့ထောက်ပံ့တာတောင်းဟုတ်ကလားဟိဒီတိလကြောင့်လူဖြစ်ဖို့နတ်ဖြစ်ဖို့တောင်းမနေနဲ့သူဟိုညနေသာသားတယ်လို့ပေါ့သူဒီနေ့ ဟိုညနေတာသားမထင်နဲ့ဟိအဲအကြီးရောဖတ်တယ်ရောဟိုတို့နေတဲ့ညနေတာမစားဘူးလားဟိအဲအကြီးရောမတော့ဘူးလားအဖတ်ဒီရောမစားဘူးလားအိယာဝင်တော့ဖရာတပိတော်တပိတော်မတို့ဤကဲ့သို့ထမင်းနေစားဟင်းနေတော့အကြီးရီတော့အချင်းကြောင့်နေဖြင့်ကနောက်ဖေးပါရပါလို့လို့သူတောင်းလားအချင်းကြတော့ဟင်အချင်းကြတော့ဘယ်နဲ့တော့ပါတာပဲဗျတောင်းမနေနဲ့နောက်ဖေးပါသူ့များဟုတ်ဗျာ ဒါတော့ဆုံးလူလို့ဘာဘာဘာဒါနောက်ဖေးပါသူတွေတောင်းမနေနဲ့ဟင်ဒီဒီရတော့ဘာဘာဘာနောက်ဖေးပါသူတောင်းမနေနဲ့အဲ့ဒါအချိန်ကြသွားလိမ့်မယ်ဟုတ်တယ်လေဟင်တောင်းနေလားခင်ဗျဟုတ်ကလားမတောင်းနဲ့ဗျာအဲ့တော့မက်ဖို့ရဲ့ထောက်ပါဒါနသေရနာသီလသေရနာလေမက်ဖို့ရဲ့ထောက်ပါဖြစ်ပါသေးတာဒါသာတော့ကဲလိုက်သူဗျာဣဒာမေပုံညာ မကဖလာညာနာတသိစယောဟောတုမိဖရာတတိတော်ဖရာတတိတော်မာဤဣဒံပုံညာယခုဖောက်တရားသောကရဏဂုံသုံးပါးနှင့်ရှစ်ပါးသောသီလကုသိုလ်သည်ယနေ့လူဒါညသောဒါနကုသိုလ်သည် မကဖလားညာနာတာမဲ့ညာပူညာအားပြည့်စရောကျေးဇူးပြုတတ်သောအကြောင်းအထောက်ပံ့သည်ဟောတုဖြစ်ပါသေးတာတေတရဏေနတရဏဂုံသုံးပါးနှင့်ဗဟာတကွအထင်ကသမ္မာနာကတံအင်္ဂါရှိပါးနှင့်ပြည့်စုံသောဥပောတတတိလံဥပုဒ္ဒောတိလာကိုတာရုခံကတ္တဝါကောင်းစွာခံယူသောက်တည်ကြပြီး၍ ဓမ္မံတရဏဂုံသုံးပါးနဲ့တကွစစ်ပါသောခြင်းကိုသိက္ခာပုဒ်တော်မြတ်ကိုအပမာဒေနမမိတ်မလျော့မပော့မစာသောတတိတရားဖြင့်တံပါရိဒမညူမချောက်မကျူးမပေါက်မပြောက်ကြရအောင်ကောင်းစွာဆောက်တည်ဆောင်တည်နေကြပါစေ။